ခန်းကြီး၁၈အငယ်1မှ14ကာလအင်တန်ကြာ၍သုံးနှစ်စေသောအခါအေလိယသို့ရောက်လာသောသာရဖျား၏နှုတ်ပတ်တော်ကတင်းဒီအာဟမင်းအားတွား၍ကိုကိုပြလော့ငါသည်လေမြေပေါ်မှာမိုးရွာစေမည်ဟု မိန်တော်မူသည့်အတိုင်းအေလိယသည်အာဟမင်းအားကိုကိုပြအံ့သောငါတွား၏ထိုအခါရှမာရိမြို့၌ပြင်းစွာသောအစာဟာရခေါင်းပါခြင်းဘေးရှိ၍အာဟမင်းသည်နန်းတော်အုပ်ဩပရိကိုခေါ်၏ ထိုဩဗဒိသည်ထာဝရဘုရားကို အလွန်ရိုသေသောသူဖြစ်၏။ယေဇဗေလသည်ထာဝရဘုရား၏ပရောဖက်တို့ကိုပယ်ဖြတ်သောအခါ၊ဩဗဒိသည်ပရောဖက်တရာကို မြေတွင်းထဲမှာငါးဆယ်စီဝှက်ထားပြီးလျှင်၊မုန့်နှင့်ရေကို ပေး၍ကျွေးလေ၏။အာဟပ်ကလည်း၊တပြည်လုံးသို့လှည့်လည်၍စမ်းရေတွင်းများ၊ချောင်းများရှိရာအရပ်ရပ်သို့သွားလော့။တိရစ္ဆာန်အပေါင်းတို့သည်မသေ၊မြင်းနှင့်လားတို့သည် အသက်လွတ်မည်အကြောင်း မြက်ပင်ကိုတွေ့ကောင်းတွေ့လိမ့်မည်ဟုဩဗဒိအားဆိုလျက်၊သူတို့သည်တပြည်လုံးကိုနှံ့ပြားအောင်ဝေဖန်၍၊အာဟပ်နှင့်ဩဗဒိသည်လမ်းတခြားစီထွက်သွားကြ၏။ဩဗဒိသည်သွားစဉ်အခါ၊ဧလိယသည်ဆီး၍ကြို၏။ဩဗဒိသည်ဧလိယကိုသိ၍ပြပ်ဝပ်လျက်၊ကိုယ်တော်သည် အကျွန်ုပ်သခင်ဧလိယမှန်ပါသလောဟုမေးလျှင်၊ဧလိယကငါမှန်၏။ဧလိယသည်ဤမည်သောအရပ်၌ရှိပါ၏ဟု တင့်သခင်ထံသို့သွား၍ရှောက်လော့ဟုပြောဆိုသောဩပရိကလည်းကိုရောကျွန်အသက်ကိုတတ်စေခြင်းဟံအာဟပ်၌အာရမည်အကြောင်းကိုရောကျွန်သည်အဘယ်သို့ပြင်းမာပြီးသနည်းကိုရောဤဘုရားသခင်သာရဘုရားအသက်ရှင်တော်မူသည့်အတိုင်းကိုရောကိုရှာစေခြင်းဟံအကျွန်ုပ်သခင်မစေလွတ်သောတိုင်းနိုင်ငံတစ်ခုမျှမရှိပါတကြွတနိုင်ငံသားကအေလိယမရှိပါဟုလျှောက်သောအခါ ကိုယ်တော်ကိုရှာ၍မတွေ့နိုင်ဟုထိုတိုင်းနိုင်ငံသားတို့သည်အကျိန်ကိုခံရကြပါ၏။ယခုမူကားဧလိယသည်ဤမည်သောအရပ်၌ရှိပါ၏ဟုသင့်သခင်ထံသို့သွား၍လျှောက်လော့ဟုမိန့်တော်မူပါသည်တကား။အကျွန်ုပ်သည်ကိုယ်တော်ထံမှထွက်သွား၍အာဟပ်မင်းထံမှာလျှောက်စဉ်တွင်၊ထာဝရဘုရား၏ဝိညာဉ်တော်သည်အကျွန်ုပ်မသိသော အရပ်သို့ကိုယ်တော်ကိုဆောင်သွားတော်မူလျှင်၊အာဟပ်မင်းသည်ကိုယ်တော်ကိုမတွေ့နိုင်သောအခါအကျွန်ုပ်ကိုသတ်ပါလိမ့်မည်။ ကိုရော့ကျွန်မူကားအသက်ငယ်စဉ်ကာလမှစ၍ဒါရုဘုရားကိုယိုသေးပါပြီယေဇဗေလသည်ဒါရုဘုရား၏ပရောဖက်တို့ကိုတတ်သောအခါအကျွန်ုပ်ပြုသောအမှုတည်းဟုသောဒါရုဘုရား၏ပရောဖက်တရားကိုမြေတွင်ထဲမှ90စီဝှက်ထားပြီးလင်မုံနှင့်ရေကိုပေး၍ကျွေးချောင်းကို အကျွန်ုပ်သခင်ကြားတော်မမူသလောယခုမူကားအေလိယသည်ဤမည်သောအရ၌ရှိပါ၏ဟုတင့်တခင်ထံသို့တွား၍လျှောက်လော့ဟု ကိုတော်မိန်တော်မူသည်ဖြစ်၍အာဟပ်သည်အကျွန်ုပ်ကိုတတ်ပါလိမ့်မည်ဟု ပြန်ဆို၏အငယ်15မှ20အေလိယကလည်းငါကိုးကွယ်သော ကောင်းကင်ဘုရားရှင်သာရဖျားအသက်ရှင်တော်မူသည့်အတိုင်းငါသည်ယနေ့အာဟမင်းအားကိုကိုအမှန်ပြမည်ဟုဆိုပြန်တော်ဩဘရီသည်အာဟမင်းထံသို့တွား၍လျှောက်သည်ဖြင့်အာဟပ်သည်အေလိယကိုကြိုးဆူအံ့သောငါတွား၍ တွေ့မြင်သောအခါတင်းသည်ဣဒေလအမျိုးကိုနှောက်ယှက်သောသူမှန်သလောဟုမေးလျင်အေလိယကငါသည်ဣဒေလအမျိုးကိုမနှောက်ယှက်တင်နှင့်တင့်အဆွေမျိုးတို့သည်သာရဘုရား၏ပညာတရားကိုစွန့်၍ဘာလဘုရားတို့ကိုစီးကပ်သဖြင့်ဣဒေလမျိုးကိုနှောက်ယှက်ကြပြီတို့ရတွင်လူကိုယခုဆေလွတ်၍ဣဒေလမျိုးသားအပေါင်းတို့ကို၎င်းဘာလပရောဖက်450ကို၎င်းယေဇပေလစပွဲ၌စားသောအာရှရက် ပရောဖက်400ကို၎င်းကရမေလတောင်ငါထံသို့စုဝေးစေလော့ဟု ဆိုသည့်အတိုင်းအာဟပ်သည်ဣဒရေလအမျိုးသားအပေါင်းတို့ရှိရာသို့လူကိုဆေလွတ်၍ပရောဖက်တို့ကိုကရမေလတောင်ပေါ်မှစုဝေးစေ၏ အငယ်21မှ24အေလိယသည်လူများရှိရာသို့လာ၍တင်တို့သည်ဘာသာနှစ်ပါးဆက်ကြမှအဘယ်မျှကာလပတ်လုံးယုံမှားသောစိတ်နှင့်နေကြလိမ့်မည်နီဒါဝရဘုရားသည်ဘုရားသခင်မှန်လျင်ထိုဘုရားကိုစီးကပ်ကြလော့ဘာလာဒီဖျားသခင်မှန်လျင်ထိုဖျားကိုစီးကပ်ကြလောဟုဆိုလျင်လူများတို့သည်တိတ်ဆိတ်စွာနေကြ၏တပန်းအေလိယကဒါဝရဖျား၏ပရောဖက်ကငါတယောက်ထီးကြံရည်၏ ဗာလ၏ပရောဖက်ကားလေးရာငါးဆယ်ရှိကြ၏။နွားနှကောင်ကိုပေးကြလော့။သူတို့သည် တကောင်ကိုရွေ့၍အပိုင်းပိုင်းဖြတ်ပြီးလျှင် ထင်းပေါ်မှတင်ပါလေစေ။မိမထည့်စေနှင့်ငါလဲနွားတကောင်ကိုလွတ်၍ထင်းပေါ်မှတင်ပြီးမိကိုမထက်တင်တို့သည်တင်တို့ဖျားများ၏နာမကိုဟစ်ခေါ်ကြလော့ငါလဲသာရဖျား၏နာမတော်ကိုဟစ်ခေါ်မည် မီးဖြင့်ထူတော်မူသောဘုရားသည်ဘုရားသခင်မှန်ပါစေဟု လူများတို့အားပြောဆိုလျှင်လူအပေါင်းတို့ကအေလိယ၏စကားသည်လျှောက်ပတ်ပေသည်ဟု ဆိုကြ၏အငယ်25မှ34တပန်အေလိယကတင်တို့သည် များသောကြောင့်နွားတကောင်ကိုအရင်ရွေ့၍လှုပ်ကြလော့မိမထဲ့ပဲတင်တို့ဖျားများ၏နာမကိုဟစ်ခေါ်ကြလော့ဟုဘာလာ၏ပရောဖက်တို့အားဆိုသည့်အတိုင်း သူတို့သည်လူများပေးသောနွားကိုယူ၍လုပ်ပြီးလျှင်၊အိုဗာလဘုရား၊အကျွန်ုပ်တို့အားထူးတော်မူပါဟုနံနက်အချိန်မှစ၍မွန်းတည့်အချိန်တိုင်အောင်ဗာလ၏နာမကိုဟစ်ခေါ်ကြ၏။သို့ရာတွင်ဗျာဒိတ်သံမရှိ၊ထူးသောသူလည်းမရှိ။သူတို့သည်ကိုယ်တည်သောယဇ်ပလ္လင်ရှေ့မှာကခုန်ကြ၏။မွန်းတည့်အချိန်၌ဧလိယက၊ကျယ်သောအသံနှင့်ဟစ်ကြလော့ ဘာလသည်ဘုရားဖြစ်တော်မူ၏ဆင်ခြင်လျက်နေတော်မူ၏သို့မဟုတ်ဇုံတစ်ခုကိုလိုက်၍ရှာတော်မူ၏သို့မဟုတ်ခရီးသွားတော်မူ၏သို့မဟုတ်ကျင်းဆက်တော်မူသောကြောင့်တစုံတယောက်သောသူသည်နှိုးရမည်ဟုပြည့်ရပြု၍ဆို၏သူတို့သည်လည်းကျဲသောတန်နှင့် ဟိ၍ထုံးစံရှိသည့်အတိုင်းကိုအသွေးနှင့်ကိုကိုလူချင်းငါဒါ တန်ဆူးနှင့်ကိုကိုရှစေကြ၏မွန်းလွဲ၍ညာဥယံရစ်ပူဇော်ချိန်တိုင်အောင် ပရောဖက်ပြုကြတော်လဲဗျာဒိတ်တံမရှိ ထူးသောသူအမှုထားသောသူလည်းမရှိသောအခါအေလိယကငါနီးသို့လာကြလော့ဟု လူများတို့ကိုခေါ်သည့်အတိုင်း လူအပေါင်းတို့သည်အနီးသို့လာကြ၏ထိုအခါဧလိယသည်ပြိုပျက်သောထာဝရဘုရား၏ယဇ်ပလ္လင်ကို ရှင်းလင်းပြီးမှ၊သင်၏အမည်ကားဣသရေလဖြစ်ရမည်ဟူသောထာဝရဘုရား၏ဗျာဒိတ်တော်ကိုခံရသောယာကုပ်သားအမျိုးအနွယ်အရေအတွက်အတိုင်းကျောက်တဆယ်နှစ်လုံးကိုယူ၍၊ထာဝရဘုရား၏နာမတော်အဘို့ယဇ်ပလ္လင်ကိုတည်ပြီးမှ၊ မျိုးစေ့နှစ်တင်းလောက်ဝင်နိုင်သောကျုံးကိုရစ်ပလင်ပတ်လည်၌တူးလေ၏ထင်းကိုစီ၍နွားကိုလည်းအပိုင်းပိုင်းဖြတ်ပြီးလျှင် ထင်းပေါ်မှတင်လေ၏အိုးလေးလုံးကို ရေနှင့်အပြည့်ထည့်၍မီးရှို့เสียရစ်နှင့်ထင်းပေါ်မှလောင်းကြလော့ဟုဆိုသည့်အတိုင်းသူတို့သည်လောင်းပြီးမှတဖန်လောင်းကြဥလော့ဟုဆိုသည့်အတိုင်းသူတို့သည်လောင်းပြီးမှ သုံးချိန်တိုင်အောင် လောင်းကြလော့ဟုဆိုသည့်အတိုင်းသူတို့သည်သုံးချိန်တိုင်အောင်လောင်းကြ၏ အငယ်35မှ40ရေသည်ရစ်ပလင်ပတ်လည်၌စီး၍ကျုံးသည်လည်းရေနှင့်ပြည့်လေ၏ညဥ်ရန်ရစ်ပူဇော်ခြင်းရောက်သောအခါပရောဖက်အေလိယသည်ချင်းလာ၍အာဗြဟံဣဇက်ဣဒရေလတို့၏ဘုရားသခင်သာရဘုရားကိုရောဒီဣဒရေလမျိုး၏ဘုရားသခင် ဖြစ်တော်မူကြောင်းကို၎င်းအကျွန်ုပ်သည်ကိုရိကျွန်ဖြစ်၍အမိန်တော်အတိုင်းဤအမှုအလုံးစုံတို့ကို ပြုကြောင်းကို၎င်းယနေ့တိကြပါစေသော ။အိုထာဝရဘုရား၊ကိုယ်တော်သည်ထာဝရအရှင်ဘုရားသခင်ဖြစ်တော်မူကြောင်းကို၎င်း၊ဤလူတို့စိတ်သဘောကိုပြောင်းလဲစေတော်မူကြောင်းကို၎င်း၊သူတို့သည်သိစေခြင်းငှါအကျွန်ုပ်စကားကိုနားထောင်တော်မူပါ။နားထောင်တော်မူပါဟုဆုတောင်းလေ၏။ထိုအခါထာဝရဘုရား၏မီးသည်ကျသဖြင့်၊မီးရှို့ရာယဇ်အစရှိသောထင်း၊ကျောက်၊မြေမှုန့်ကိုလောင်၍ကျုံး၌ရှိသောရေကိုလည်းခန်းခြောက်စေ၏။လူအပေါင်းတို့သည်မြင်လျှင်ပြပ်ဝပ်၍ ထာဝရဘုရားသည်ဘုရားသခင်ဖြစ်တော်မူ၏ထာဝရဘုရားသည်ဘုရားသခင်ဖြစ်တော်မူ၏ဟု ဝန်ခံကြ၏အေလိယကလည်းဘာလ၏ပရောဖက်တို့ကို ဖမ်းဆီးကြလော့တယောက်ကိုမျှမလွတ်စေနှင့်ဟုစီရင်သည့်အတိုင်းသူတို့ကိုဖမ်းဆီး၍အေလိယသည်ခိရှုံချောင်းသို့ယူသွားပြီးလျှင်ကွပ်မျက်လေ၏ အငယ်41မှ46ထို့နောက်မှအေလိယကမင်းကြီးသည်စားတောက်ခြင်းကတက်သွားပါလော့များစွာသောမိုးရွာမည်အတန်ရှိသည်ဟု အာဟပ်အားပြောဆိုလျှင်အာဟပ်သည်စားတောက်ခြင်းကတက်သွား၏အေလိယသည်ကရမေလတောင်ပေါ်သို့တက်၍မြေ၌ပြတ်ဝတ်လျက် မျက်နာကိုဒူးကြားမှထားလျက်မိမိကျွန်အားတင်တဲ့၍ပင်လေသို့ကြည့်ရှုလောဟုဆိုသည့်အတိုင်းကျွန်ဒီတဲ့၍ကြည့်ရှုလျင်အဘယ်ရာမျှမရှိပါဟု ပြောဆို၏အေလိယကခုနှစ်ကြိမ်တိုင်အောင်တွား၍ကြည့်ရှုဦးလောဟု ဆို၏ခொနှစ်ကြိမ်မြောက်သောအခါလူလက်နှင့်တူသောမိုးတိမ်ငယ်တစ်ခုသည်ပင်လေတဲကတက်ပါ၏ဟုဆိုသော အာဟပ်မင်းထံသို့တွားလောမိုးရွာ၍စီးတမ်းမိကိုစိုးရင်စရာရှိသောကြောင့် မင်းကြီးပြင်ဆင်၍ပြန်သွားမည်အကြောင်းလျှောက်ထားလော့ဟုမှာလိုက်လေ၏မကြာမမြင့်မီမိုးကောင်းကင်သည် မိုးတဲ့မုန်တိုင်းနှင့်မဲ၍ပြင်းစွာမိုးရွာ၏အာဟပ်သည်ယထာစီ၍ရေစရေလမြို့သို့သွား၏ဒါရုဖျား၏လက်တော်သည်အေလိယအပေါ်မှရှိ၍သူသည်ကပန်းကိုစီးလျက်အာဟပ်မင်းအရင်ရေစရေလမြို့တကားဝသို့ပြေးလေ၏